အခန်းကြီး29အငယ်1မှ3ထာဝရဘုရားသည်ငါ၏အလင်းငါကိုကယ်တင်သောအရှင်ဖြစ်တော်မူ၏ငါသည်အဘယ်သူကို ကြောက်ရွံ့အံ့နီထာဝရဘုရားသည်ငါ၏အသက်ခိုလုံရာဖြစ်တော်မူ၏ငါသည်အဘယ်သူကိုကြောက်လန့်ရန်အံ့နီငါကိုအညှိုးထားသောရန်သူလူဆိုးတို့သည်ငါအသားကိုကိုက်ဆမ်းမိဟု လာကြသောအခါခြေတိုက်မိ၍လဲကြ၏ငါတစ်ဖက်၌တက်ချကြတော်လဲ ငါနှလုံးမကြောက်တတ်စစ်ချီ၍လာကြတော်လဲထိုအမှုတွင်ပင်တည်ကြည်သောစိတ်ရှိလိမ့်မည်အငယ်၄မှ၆ထာဝရဘုရား၏တင့်တယ်ခြင်းအထရေတော်ကိုဖူးမြင်၍ဗိမာန်တော်၌ငွေလျော်ခြင်းအလိုငှာထာဝရဘုရား၏အိမ်တော်မှာတသက်လုံးနေရမည်အကြောင်းဒီဟုသောအခွင့်တစ်ခုကိုထာဝရဘုရား၌ငါဆုတောင်းပြီး ထိုအခွင့်ကိုရှာရအောင်မည်အကြောင်းမူကားဘေးအန္တရာယ်ရောက်သည့်ကာလတဲတော်တွင်ငါ့ကိုကြွယ်ကာတော်မူမည်ဗိမာန်တော်အတွင်းရ၌ငါ့ကိုကွက်ထားတော်မူမည်ကြောက်ပေါ်မှလည်းငါ့ကို တင်ထားတော်မူမည်ယခုပင်ငါပတ်လည်၌ရှိသော ရန်သူတို့၏အပေါ်သို့ငါ၏ဥကောင်းကိုချီးမြှောက်တော်မူ၏ထိုကြောင့်ဗိမာန်တော်မှာတဘိုးမှုတ်ခြင်းနှင့်တကွရစ်ပူဇော်ပါမည် တည်ခြင်းဆိုပါမည်ဒါဝရဘုရားကိုထောမနာတည်ခြင်းဆိုပါမည်အငယ်9မှ17အိုထာဝရဘုရားအကျွန်ုပ်အော်ဟစ်သောအတန်ကို နားထောင်တော်မူပါ အကျွန်ုပ်ကိုတနာ၍ထူးတော်မူပါငါ၏မျက်နာကို ရှာကြလော့ဟုသောအမိန်တော်ကို ရှေ့တော်၌အကျွန်ုပ်သည်တတိပြုလျက်အိုထာဝရဘုရားကိုရော၏မျက်နာကိုရှာပါမည်အကျွန်ုပ်ကို မျက်နာလွှဲတော်မမူပါနှင့် အမျက်ထွက်၍ကိုရောဤဂျုံကိုပယ်တော်မူပါနှင့်အကျွန်ုပ်ကိုကယ်တင်တော်မူသောဖျားကိုရောသည်အကျွန်ုပ်ကိုမဆတော်မူဘူးသည်ဖြစ်၍အကျွန်ုပ်ကိုစွန့်ပစ်တော်မမူပါနှင့်ကိုမိဘတို့သည်အကျွန်ုပ်ကိုစွန့်တော်လဲဒါဝရဖျားသည်ကျွန်ုပ်ကိုချီယူတော်မူလိမ့်မည်အိုဒါဝရဖျားကိုရောဤလမ်းကိုကျွန်ုပ်အားပြတ်သားတွင်တင်တော်မူပါအကျွန်ုပ်၏ရန်သူတို့ကြောင့်ဖြောင့်သောလမ်းထဲ၌အကျွန်ုပ်ကို ပို့ဆောင်တော်မူပါ အငယ်၁၂မှ၁၄မမှန်သောတသက်ကို ခံသောသူတို့နှင့်ညှင်းဆဲခြင်းကပြင်းစွာအသက်ရှူသောသူတို့သည်အကျွန်ုပ်တစ်ဖက်၌ထားကြသည်ဖြစ်၍ရန်သူတို့အလိုတို့အကျွန်ုပ်ကို အနှံတော်မမူပါနှင့်အကယ်စင်စစ်အသက်ရှင်သောသူတို့၏နေရာတွင်ဒါဝရဖျား၏ကျေးဇူးတော်ကိုငါတွေ့မြင်မည်ဟုယုံမှဆွဲလန်းခြင်းရှိ၏ဒါဝရဖျားကိုမျှော်လင့်လောအာယူ၍ရဲရင်သောစိတ်နှလုံးရှိလောဒါဝရဖျားကို 牛丽丽，你咯。